ကျေးဇူးတော်ရှင်အေကမဟာပန္နိတမောဂုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့တွင်9ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောဝေဒနာခွာပြီးအနိစ္စတွေ့အောင်ရှုဖက္ခုနယဟန်ဥပမာပြတရားတော်ဓမ္မတွေအချက်လက်ပြောပြီနော်နာသိသိထောင်ပါနာသိသိထောင်ပါဓမ္မတွေဘက္ခုနမဲဝေဒနာ ဘယ်နှမြန်နေတော့กว่าအာဒီဝေဒနာမသက်တာပါဘူးဗျာအေးမင်းဝေဒနာနဲ့အနိစ္စမကွဲပြားပဲဖြစ်နေတာကိုกว่าသုံးပါဘုံသုံးပါဘုံသတိထားလိုက်ကြမှာပါတဲ့ဝေဒနာနဲ့အနိစ္စမကွဲခြားပဲဖြစ်နေတော့တယ်တဲ့ဓမ္မတွေဘာနဲ့ဘာမကွဲခြားပါလိမ့် ဝေဒနာနဲ့အိဋ္ဌမကွဲဘူးဆိုတော့ဒကာဓမ္မတွေဘုန်းကြီးကအဲ့ဒီနေရာတွေဘုန်းကြီးကညံကူပြီးဒီကရာဒကာဓမ္မတွေသုံးပြချက်ချပေးလိုက်ပါတော့တယ်ဝေဒနာကြော်ပြီးဒီကရာအနိစ္စတွေ့အောင်ရှားပါဝေဒနာကိုခွာပြအောင်ခွာပါလို့ဂရိပေးလိုက်ဝေဒနာခွာပြဥမာမဲ့သစ်ပင်တွေမှာအကာတွေခွာလို့ရှိရင်အသားပေါ်ပါမယ်မပေါ်ဘူးလား ဒီမှာကဝေဒနာခွာလိုက်လို့ရှင်းဖြင့်ဝေဒနာကိုခွာလိုက်လို့ရှင်းဖြင့်အနိစ္စတွေ့ပါလေဝေဒနာခွာလိုက်ရှင်းမလားရှင်းမလားဝေဒနာခွာလိုက်ကြက်ကြက်သတိထားစမ်းပါဝေဒနာခွာလိုက်ရင်ဟုတ်တယ်ဖြစ်တာနဲ့ပြက်တာဖြစ်တုံးမှဝေဒနာပြက်တော့ ဝေဒနာသဘောစွန့်ပြီးအနိစ္စမရောက်ဘူးလားဖြစ်တုံးကတော့ပြတ်တော့ဩဒါဖြင့်ဒကာရမတို့ပြက်ကလေးခမည်းတော်တန်တာမှာနှိမ့်ဆက်တဲ့ဝေဒနာတိုင်းအပြက်ကလေးကိုတွေ့အောင်ရှာလို့ရှိရင်ဖြင့်ဝေဒနာခွာ၍အနိစ္စတွေ့ပါပြီသဘောကျလားဗါတဲ့ အင်းသမင်းများရေးကြည့်တယ်များထင်ကြသလားဒကာဓမ္မတို့သိတဲ့အခါဒုက္ခဝေဒနာတော့ရောက်ကြလိမ့်မယ်ရောက်ကြလိမ့်မယ်ဆိုတာကတော့ဖြင့်မြင်းဆောင်မနေကြပါနဲ့တော့နော်အဲ့ဒါရဲ့ဆိုဝေဒနာဒီကားလို့ရှင်ဖြင့်ဖြစ်တာနဲ့ပြက်တာပဲရှိတယ်ဖြစ်တုံးကဝေဒနာပြက်တာအင်းဒါဖြင့် ဝေဒနာတိုင်းကတော့ဒုက္ခဝေဒနာကနှိမ့်သက်တယ်ထားပါတော့ဖြစ်ပြီးပြက်သွားတဲ့ခါကျတော့သူတောင်ပြက်နေတဲ့ဓမ္မကကိန်းရပုဂ္ဂိုလ်နှိမ့်သက်သေးရဲ့မနှိမ့်သက်တော့ဘာဖြစ်လို့မနှိမ့်သက်ပါလိမ့်မလဲလို့မေခွန်းထုတ်လို့ရှိရင်ဝေဒနာခွာနိုင်တဲ့ပုဂ္ဂိုလ်မို့အနိစ္စသာတွေ့နေသောကြောင့်ဒကာဓမ္မတို့ရေအနိစ္စကလာတွေ့တဲ့မက်ကကလိုက်လာတော့တယ် ဒါဖြင့်အနိစ္စကလည်းနာတာမဟုတ်တွေ့တဲ့မက်ကကလည်းနာတာမဟုတ်သဘောကျလားအနိစ္စကရောတွေ့တဲ့မက်ကရောအင်းဒါဝေငါခွာနိုင်တဲ့ပုဂ္ဂိုလ်ဒီနှစ်ချက်ရဆိုတာလားဝေငါကိုခွာထုတ်နိုင်တဲ့ပုဂ္ဂိုလ်ဘယ်နှစ်ချက်ရပါလဲအနိစ္စကရောနာတာဟုတ်ပါ့မက်ကကရော အင်းအနိစ္စလေးကိုရှုနေတဲ့မက္ခကလည်းနာရမဟုတ်ပါဘူးဒါဖြင့်ဒကာရမတွေဝေဒနာကိုဝိခံပတ္တဝါလို့ခေါ်သောကြောင့်ဝေဒနာခွာပြီးဒီကာလဒကာရမတို့ဝေဒနာလားအနိစ္စလားလို့မွေးပြီးဒီကာလအော်အနိစ္စပါလေအနိစ္စပေါ်လာတာပါလားဆိုပြီးဒီကာလအနိစ္စရောက်တဲ့သဘောလေးပါလားဆိုပြီးဒီကာလအပြက်ကလေးကိုမြင်အောင်ကြည့် ဒါဖြင့်အပြက်ကလေးကဘာပါလိမ့်အဲမြန်မကြည့်နိုင်တာလေးကနေရာကြိုက်တယ်အပြက်ကလေးကပါတဲ့အဲမြန်ကြည့်နိုင်တာလေးကတယ်လဲဖုတ်တံပါလားဓမ္မတို့အပြက်ကလေးကအဲမြန်ကြည့်နိုင်တာလေးကဒါဖြင့် သေတဲ့အခါမှာဝေဒနာခွာပြီးဒီကလာဝေဒနာကျော်လွန်ပြီးဒီကလာအနိစ္စနောက်ကမက်ကလိုက်ပြီးဒီကလာဒကာဓမ္မတွေသေကံဤနေကြပါလို့ခင်ဗျားကဟောလိုက်တယ်တော်တော်ရေးကြည့်တယ်နော်တော်တော်ရေးကြည့်တဲ့ဒကာဓမ္မတို့ဒါကြောင့်ပညာများနဲ့နားနဲ့မထောင်ပါနဲ့လို့ဆိုတော့လေးလေးနဲ့နဲ့ကြည့်မှားကြရနော် ဒါတော့ဘယ်လိုပုဂ္ဂိုလ်လုံးခရားလို့မေးတဲ့အခါကျတော့အခုကိုကအနိစ္စပိုင်ထားတဲ့ပုဂ္ဂိုလ်မရဘူး။သဘောကျလား။အခုကပိုင်ထားမှနော်။အင်းမင်းလောင်ကရေရှာလို့တော့အဲမင်းမလောင်ငင်ကနေပြီးဒီကရာမဲ့ပြီးဥသောရေယခုကရှာထားလိုက်လို့ရှင်အနိစ္စတွေ့ရင်မက်ကမဖြစ်ပြအောင်ကြိုးစားထားလိုက်လို့ရှင်းရင်ဖြင့်ဒကာရမတို့ သေကံဤမှာမက်ကသစ္စာနဲ့သိရမယ်သဘောကျဘာနဲ့သိရမက်ကသစ္စာနဲ့သိရမယ်ဆိုတော့ဒကာရမတို့ပမင်ညာဖို့တန်တဲ့အသေးလားကြီးကျယ်ဖို့တန်တဲ့အသေးလားဆိုတာမေးခွန်းထုတ်ပါတော့စဉ်းစားကြစမ်းပါစဉ်းစားကြစမ်းပါဒကာရမတို့သင်ဤသင်နေတာနော် ဘုရားကဖက်ကုဏကိုသင်ပြီးသင်နေတာလို့မှတ်လိုက်သမ်းပါဘုရားကြီးကိုယ်စရဖြစ်တဲ့ဘုန်းကြီးကဒကာရမတွေသေကြလက်နဲ့တည်းယူပြီးဒကာလာမွေးဖွားလာတဲ့ပုဂ္ဂိုလ်တွေမို့သေမာဧကံသိနေသောကြောင့်သေနည်းကောင်းပြနေတယ်လို့ဆိုတာသေသေးချာချာမှတ်လိုက်ချမ်းဘယ်တော့အများကြီးကြီးတယ်အရှင်ဘုရားအသေးသင်ရတာလဲမလွယ်ပါလားဆိုတာ လူမောင်များပြောတော့မွေးတစ်နေ့သေတစ်နေ့လို့ဆိုတာပဲဆိုတော့လာရဂရိထည့်ပြောတာမဟုတ်ပါဘူးအခုဟာကတော့ဒကာဓမ္မတို့လာရဂရိကောင်းတာလည်းဖြစ်ချင်ဖြစ်ရလာရဂရိကိုမရှိတဲ့အခြေအနေလေးရောက်ချင်ရောက်အောင်သဘောကျကြလားအေးဒါကြောင့်ဘုရားပါပါလေမရပါဘူး ဝေဒနာခွာပြီးဒီကရာအိဋ္ဌတရားမရှာပြီးသေဘလာခွာဆိုတဲ့အဓိပ္ပာယ်ပြောလိုက်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ဓမ္မတွေဝေဒနာလားအိဋ္ဌလားလို့သေကံကြီးမှာမေးကြဆန်းပါဦး။မေးတော့ဘာဖြေထွက်မှတင်လား။အင်းဒါကဘုန်းကြီးတို့ယဉ်ကျေးမှုရှိတဲ့ဓမ္မတွေကြတော့ဩဖြစ်တာကဝေဒနာပြက်တာကအိဋ္ဌဆိုတာမသေးကြဘူးလား။ ဒါကယဉ်ကျေးပြီးသားအတွက်မှာဖြင့်အပေတတ်မယဉ်ကျေးတဲ့ပုဂ္ဂိုလ်တော့ကျုပ်ဒီဝေဒနာနဲ့ဒီတောင်ကမတက်တော့ပါဘူးဆိုပြီးကလာဝန်းနေပြီးဒေါသနဲ့ပြေးပြီးတိရစ္ဆာန်ကုန်ရောက်သွားဘလောက်များကြောက်ရှင်အသေးမတက်လို့အသေးမတက်လို့တရားဓမ္မတို့နော်ဘလောက်ထီအောင်ကြောက်စရာကောင်းတယ်ဆိုတာပေါ်လာကြလား ဒါပြန်ဘုန်းကြီးတို့တရားဓမ္မတွေတေကံဤဝေဒနာလာတဲ့အခါရှင်းဥစွာဘယ်လိုလုပ်ရမလဲဆိုတာတင့်နံပါတ်ကဝေဒနာခွာပါဝေဒနာကျော်ပါဘာတွေ့ရမလဲအနိစ္စတွေ့ရမယ်နော်အဲ့တော့ဝေဒနာခွာပြီးဒီကလာဒါဝေဒနာမဟုတ်ပါဘူးဆိုပြီးခွာရပြီးဒီကလာအနိစ္စဒီကလာဖြစ်ပြီးပြတ်သွားတဲ့သဘောလေး ဝေဒနာလေးဖြစ်ပြီးပြတ်သွားတဲ့သဘောလေးကိုဒကာကျွယ်တို့ဒကာရဲတို့ကတွေ့အောင်ရှာလိုက်ရှာလိုက်တော့တွေ့တယ်လို့ဆိုကြတော့အဲအတွေ့ခန္ဓာကအိဋ္ဌတွေ့ဉာဏ်ကမေတ္တာအတွေ့ခန္ဓာကတွေ့ဉာဏ်ကအဲဒါပြန်မက်ကဆိုတော့ဝေဒနာရှုရင်းနဲ့မက်ကင်၅ပါးနဲ့သိနိုင်တယ် တို့ဒီလိုမသေးပါဘူးတဲ့ဖက်ကုဏကြတာဒကာဓမ္မတွေသိကောင်းညာအနိစ္စတွေ့တဲ့ပြင်အနိစ္စတကမုံပြန်သေးတယ်ဖက်ကုဏနောက်ကြလာတဲ့ခါကျတော့အနိစ္စဆုံးပါအင်းဒါပြန်အနိစ္စတွေ့အနိစ္စမုံအနိစ္စဆုံးပြီးဒီကာလဖက်ကုဏကလေးကာလောက်ဒီတိုင်းဖြစ်သွားအနိစ္စမြန်အနိစ္စမုံအနိစ္စဆုံးတင့်နံပါတ် နောက်တစ်ခါပြန်ပြုပြန်တော့အနိစ္စမြန်အနိစ္စမုံအနိစ္စဆုံးနှခါရှိတော့နောက်တစ်ခါကျတော့ကအနိစ္စမြန်အနိစ္စမုံအနိစ္စဆုံးဘယ်နှခါရှိဝေဒနာကြောကြော်သွားတယ်နော်ဝေဒနာကြော်ကသရုပ်ထအချိန်ကြပြန်တော့လေအနိစ္စမြန်အနိစ္စမုံအနိစ္စပဲဆုံးတော့နိစ္စဆုံးနိစ္စနိဗ္ဗာန်တွေ့ရတာပေါ့ဗျာမတွေ့ရဘူးတွေ့တော့သူရန်တာဖြစ်ကြ ယန္တာဖြစ်ပြီးယန္တာဖြစ်တာနဲ့သူအနိစ္စဆုံးမြင်တာနဲ့ယန္တာဖြစ်တာနဲ့သုတိစိတ်နဲ့တပြိုင်တည်းချုပ်ပြီးတကလားတမသိတိယဟန္တာဖြစ်သွားဒါနဲ့ဖြတ်ခင်လဲဆိုဘုရားခင်ကိုရမေကြီးရကဲငါတရားနာရလို့ဒုက္ခနာတဲ့ဉာဏ်ရောက်ကွာဆိုပြီးကြတော့ဝေဒနာခွာနိုင်တဲ့ပုဂ္ဂိုလ်လေးဝေဒနာကြော်နိုင်တဲ့ပုဂ္ဂိုလ်လေးဖြစ်လေသောကြောင့် ငါဘုရားကြွချိန်တံပြီဆိုပြီးဘုရားလည်းကြွသွားပါရောဒီမှာလဲရန္တာဖြစ်တာနဲ့သုတိစိတ်ချုပ်တာနဲ့ဒကာကျွယ်တို့ဒကာရဲတို့ဒကာပိုက်တို့ကြိုင်နဲ့ဖြစ်သွားရန္တာဖြစ်သွားတော့သတိထားစံပါသတိထားစံပါခွင့်ရဒကာဓမ္မတွေဝေဒနာကြော်ပြီးအိဋ္ဌတွေ့ရအောင်တွေ့တဲ့ဒကာဓမ္မတွေဖြစ်ထွေရဘလောက်မွန်မြတ်တယ်ဆိုတာပေါ်လာအောင်လို့ပြောရတယ်ရှင်းမလားဗျာ ဒါနဲ့သူရှင်နန္ဒကတော့ဘုရားသာကြွသွားရှင်နန္ဒကအနားမှာရှိတော့သူဝိညာဉ်ချုပ်တဲ့အချိန်မှာရန်ကဖြစ်ပြီးဝိညာဉ်ချုပ်တယ်နဲ့တပြိုင်တည်းဖြစ်တော့ခေါင်းလေးကြည့်လိုက်ပြန်တော့လက်ရပဲစောင်းပရိခာရံခေါင်းပဲပဲစောင်းပါခကုဏရန်တာဖြစ်သွားတော့စောင်းတာလက်ရပဲစောင်းမျက်စိတွေနားတွေနှာခေါင်းတွေအခုတချို့ပုရိသေတွေသေးတော့မျက်စိတွေလည်းမှဲ့ ဟမ်ကြည်ကြည်လင်လင်တော့ရှိသေးရဲ့အဲနားတွေကလည်းနောက်လန်ကော့ဟုတ်လားနှာခေါင်းတွေကလည်းကျွံရင်ကျွံသွားဒီလိုမနေဘူးလားအသားရည်တွေကလည်းဖြူတဲ့ပုဂ္ဂိုလ်ကလည်းအမျိုးမျိုးဖောက်ပြန်မဲတဲ့ပုဂ္ဂိုလ်ကလည်းအမျိုးမျိုးဖောက်ပြန်ဒီလိုဖြစ်နေတော့ရှင်ရဏကကြည့်လိုက်ဖက်ကုဏကြည့်တော့ခေါင်းလေးကြည့်ပြန်တော့လက်ရပဲစောင်းမျက်စိနားနာကောင်လည်းရာကိုယ်တွေကြည့်လိုက်ပြန်တော့အလုံးစုံလူကောင်းလို့ကြည်ကျွမ်းနေ သဘောကျလားခေါင်းကပဲပဲဆောင်းပါမျက်စိနားနာခေါင်းလျာကိုယ်တွေကပါတဲ့အကုန်ကြည်လန်းနေဒါနဲ့သူကသက္ကုဏအလောင်းထားပြခဲ့ပြီးဒီကလာဘုရားထံသွားလိုက်ဘုရားထံသွားလိုက်ပါတယ်ဓမ္မတို့ဘုရားထံသွားပြီရှင်ဗျာသက္ကုဏသေးုံထူးလွန်းလို့ဗျာဟာဘယ်လိုများထူးလို့အနန္ဒာရဲ့ထူးပုံတော့မပြောနဲ့ဗျာခေါင်းကလည်းလဲရပါစေဆောင်းလို့ မျက်စိနားနာကောင်လေရာတွေကတော့မသေးတဲ့လူပဲလူလိုပဲဖြစ်ကြီးရွှင်နေတယ်အဲ့ဒါသေကံဤငါဖျားတရားနှလုံးသွင်းပြီးငါကဝေဒနာခွာဝေဒနာကြော်ဆိုလို့သူကဝေဒနာကြော်ပြီးအနိစ္စနဲ့မက္ကနဲ့ကြီးလေးပြန်လောက်ရသွားတာကွာဒါကြောင့်ယန္တာသေယန္တာပြိနိဗ္ဗာန်စံတာကွာသေတော်မဟုတ်ဘူးတရားဓမ္မတော့ငါကဘာမှမဖြစ်ခဲ့ဘူးနော် သေကံကြီးကဝေဒနာကြော်လွှားပြီးအနိစ္စတွေ့အောင်ရှာနိုင်တဲ့ချက်ကလေးမိမရတော့ခရီးပေါက်ရောက်သွားတယ်ဆိုတာသဘောကျအင်းသေရကြဘယ်လိုသေကြပါမလဲဝေဒနာကြော်ပြီးတော့ဘာတွေ့ကြမလဲအေးအနိစ္စတွေ့အောင်ရှာပြီးဒီကလာအနိစ္စရှုရင်အနိစ္စမုံရင်အနိစ္စဆုံးရင် အနိစ္စတွေကိုမမြင်ရအောင်ဖုံးသွားတဲ့ခြေနေရအောင်ဒကာဓမ္မတွေရှုလိုက်ရလို့ရှင်တင့်နာမှာရှုရင်သောတာပန်နိဏဘာအနိစ္စမြင်အနိစ္စမုံအနိစ္စဆုံးသွားပြန်သဂရာကသုံးနံပါတ်ကအနိစ္စမြင်အနိစ္စမုံအနိစ္စဆုံးရင်အနာခံသဘောကျလေးနံပါတ်ကဝေဒနာကြော်ပြီးတခါလားပေါ့ဗျာအနိစ္စမြင်အနိစ္စမုံအနိစ္စဆုံးရင်ဗါတဲ့ ညာနာသေးရှင်းရအင်းဘုန်းကြီးတို့ဓမ္မတွေကိုယ်သေးရလက်နဲ့ကြီးကိုယူလာညာတော့လေနောက်တစ်ခါမှနောက်တစ်ခါမသေးနိုင်တဲ့ဤကိုဆရာဘုန်းကြီးကပြေးပြန်တော့တယ်အင်းဗာနီးပြေးပြန်လေနောက်တစ်ခါသေးတယ်မရတဲ့ဤပြေးပြန်တော့တယ်မယူတယ်ဘူးလားယူတယ်ဒီတရားမှာတရားဓမ္မတွေသတိထားလိုက်သမှာ အဖာမသေးခြင်းဒီနည်းကိုမယူနဲ့အဖမ်းမမသေးခြင်းတော့ပါဘူးဗျာသေးတဲ့လည်းနဲ့ကြည့်လေရွက်ပြီးဒီကရာဝန်းထဲကမထွက်ချင်ပါဘူးဖေ။သေခြင်းလို့လည်းမသေးခြင်းပါဘူးဖေဆိုလို့ရှိရင်ဖြင့်ဝေဒနာခွာပြီးဒီကရာအနိစ္စရှာပြီးတွေ့အောင်မြင်တွေ့အောင်မုန်းအောင်ဆုံးအောင်လုပ်လိုက်စမ်းပါ။သတိပေးတယ်မပေးတယ်လို့ အတော်ရေးကြီးတယ်ဆိုတာပေါ်လားဒါကြောင့်အာရမဏဓမ္မတွေမပြင်းကြနဲ့သင်ဤသင်နေတာကသင်မဲ့ပုဂ္ဂိုလ်မဟုတ်သင်တာလို့မှတ်လိုက်အင်းသင်ဤသင်တာကဘာကြောင့်ပါလဲတည်ရေးကြီးပါဒါကြွတမင်ညလားအလွန်တော့ဒီထဲမှာအကုန်မဆိုင်ဘူးလားဒီတရား အကုန်ဆိုင်သောကြောင့်ခမရတို့ပေါ်ပေါ်တန်တန်နဲ့အပင်မခံပြီးကျင်းချင်းကြက်ကြက်နဲ့နားနေရတဲ့အထဲမှာဘုန်းကြီးတို့တရားဓမ္မတွေကအရယူလိုက်စမ်းပါဒီသိဏီကိုပြန်ရယူဟာလို့ဆုံးဖြတ်ချက်ချပါနော်ဒါပြန်တရားဓမ္မတွေဖက္ခုဏသေဘုံသဘောကြဝေငါခွာပြီးပါတွေ့အနိစ္စဒုတိယအနိစ္စမဟုတ်တတ္တယ အနိစ္စဆုံးအောင်ရှုပလိုက်အနိစ္စဆုံးအောင်ရှုတော့နိစ္စနိဗ္ဗာန်တွေ့လာနော်သဘောကျအဲ့ဒီလိုသင်လိုက်တော့ရှင်အနန္ဒာကယန္တာဖြစ်ပြီးသေးတာกว่าလို့ခင်ဗျားကဟောလိုက်တော့ဩရှင်ဘုရားရှင်သူတည်များပါလားဆိုတော့ညီတော်အနန္ဒာသင်္ဃာရီစည်းဝဲလိုက်ဟိငါသေနည်းသုံးမျိုးဟောမဟေဆိုပြီးတရားသတ်ထုတ်ထွက်လာတာပဲ သင်္နီးသုံးမျိုးတဲ့ဒကာရမတို့အကြောင်းတိုက်ဆိုင်လာတော့ဒကာကျွယ်ဥလာဘူးတို့မဟောရဘူးလားဒါကြောင့်ဘုန်းကြီးကလည်းဘုရားဟောတော်မူတဲ့အတိုင်းဘုန်းကြီးတို့ဒကာရမတွေသင်္နီးသုံးမျိုးအခုရဟန္တာဖြစ်ပြီးသင်္နီးကတစ်မျိုးနော်ဂိုင်းဒါဖြင့်ဒကာရမတို့အဲ့ဒီဖကုဏတော်ဘုရားကအနာလာပြီးဒီကလာဟောတာမဟုတ်လား မင်းဝေဒနာကြောလိုက်ပါလားကွာအနိစ္စတွေ့အောင်အနိစ္စဝေဒနာကြောလိုက်ရင်အနိစ္စတွေ့တာပဲလို့ခေါ်လိုက်တဲ့အတွက်သူအနိစ္စတွေ့အောင်ရှာအနိစ္စမုံအနိစ္စဆုံးလို့လေးကဆုံးလို့ရန်ကဖြစ်ပြီးညာဘက်ကောင်းသောဣန္ဒြေတွေကုန်ကြည်ပြီးဒီကလာသေဘောဝင်ရတော့ဘုရားရှင်ရှင်အနန္ဒသွားလို့ဟာအဲ့ဒါဖကုဏသေးတာမဟုတ်ဘူးဒုက္ခခတ်သိငြိမ့်ပြီးဒီကလာယန္တာပြိနိဗ္ဗာန်ဆန္ဒกว่าလို့ ဘုရားကမဟောလိုက်ဘူးလားတဲဝမ်းသာစရာကောင်းဒါဖြင့်အဲ့ဒါကုတုဇဉ်ဘဝနဲ့ဝေဒနာရတာတရားဓမ္မတွေဘာနဲ့ဝေဒနာရပါလဲသို့တော့ဘုရားကူညီဝေဒနာကြော်လိုက်กว่าခွာလိုက်กว่าအနိစ္စရှာလိုက်กว่าလို့ဟောလိုက်တဲ့အတွက်တရားဓမ္မတွေရန္တာဖြစ်ကြအောင်ရောက်သွားတယ်ဆိုတော့ဖြင့်ညင်းဖို့လိုသေးတယ်ဘလောက်ဖို့တန်တယ်ဆိုတာပေါ်လား ဒါကြောင့်ယနေ့တရားပွဲမှာနာရတဲ့ဒကာရမတွေဖြင့်ဩသိမဲ့ခန္ဓာကြီးရထားတာဘယ်လိုသိရမှမသိသေးဘူးဆိုတာဖြောက်လိုက်ဘာဖြောက်ရမလဲဘယ်လိုသိရမှမသိသေးဘူးဆိုတာဖြောက်လိုက်ရှာမှာတော့ဘာနဲ့ဖြောက်ရမလို့ဆိုတော့ဝေဒနာခွာမိတ်ဝေဒနာခွာမိတ်ဆိုတော့ဝေဒနာဝေဒနာမဟုတ်ဘူးဒီဥစ္စာအနိစ္စပဲလို့ညာနဲ့ရှုလိုက် ရှုလိုက်တဲ့အခါအနိစ္စပြန်လာမှာပေါ့မြင်လာရင်မုန်းပါမုန်းလာရင်အနိစ္စဆုံးတာမကျင်တတ်ပေအဲဒီမှာသောတာပန်နောက်တစ်ခါဆုံးတရာကနောက်တစ်ခါဆုံးနာကနောက်တစ်ခါဆုံးယန္တာဖြစ်နေသေတော့လက်ရပဲကောင်းဆောင်ပြီးဒီကရအိန္ဒြေကြည်ရှင်ပြီးသေသောကြောင့်သေရာမဟုအနန္ဒာယပြိဋိဘံစန္ဒာကွာ ဒါအကြောင်းပြုပြီးကာလဘုရားသခင်ကိုရမကြီးကအာနန္ဒသံဃာရေစုရဟိပေနီးသုံးမျိုးငါးပေချာရှင်းပြမယ်ဆိုပြီးတိကနိဗ္ဗာန်ငုတ်တော်မှာသေးသေးဖြာဖြာသေပုံသိတိပြချာဘုန်းကြီးတို့ဓမ္မတွေပြောဟောရတဲ့ဆရာသမားကလည်းဝမ်းမြောက်လိုက်တာဒကာဓမ္မတွေကလည်းဒီတိုင်းသာလုပ်မယ်ဆိုလို့ရှိရင်တို့ပြန်မကြောက်ပါဘူးဒီနည်းနဲ့အသုံးချမှာပေါ့လို့ခုကရဲတင်းတင်းလှုပ်ထိုက်သမှာ ဒါကြောင့်မီးလောင်မှလည်းရေမရှာပါနဲ့ဆိုတော့သတိပေးချက်ကလေးကိုလည်းမမေ့လိုက်ပါနဲ့ယခုကဘိုးကအနိစ္စတွေ့အောင်ရှာထားကြပါလို့ဆိုတာကိုလေးလေးနက်နက်နဲ့သတိပေးလိုက်ပါလေရှင်းကြလားကောင်းပြီသေနီသုံးမျိုးငါဟောမယ်လို့ဘုရားသခင်ကိုရမေကြီးကဟောတော့ ငါကတော့ကွာတဲ့ပြိဋိဘံကံမှာပါတဲ့ငါမရှိတော့ဒီပြင်ပုဂ္ဂိုလ်တွေဘယ်လိုသိကြမလဲဆိုတော့မေကွန်ထုတ်ဖို့မင်းတို့လိုလာတဲ့အတွက်ငါဘုရားရှိတဲ့ခါကျတော့ငါဘုရားတရားနာပြီငါဘုရားကဝေဒနာခွာဆိုခွာကြဒီလိုသေးတာတော့ငါဘုရားရှိုံပြောတဲ့စကားတော့အခုဖက်ကုဏကထောက်ခံချက်ပေးဖြင့်သေကြပေါ့ကွာငါဘုရားမရှိမင်းတို့ဘယ်လိုသေကြမလို့ဆိုတာလည်းမေးစရာရှိနေလို့သေနည်းကို ငါဘုရားရှိတုံးငါဘုရားတရားဟောရေးသေဘုံကတစ်မျိုးกว่าရှင်းမလားငါဘုရားမရှိသည့်နောက်ကြတော့ငါဘုရားဤသတိသားများဝိပဿနာနိုင်နေတဲ့ပုဂ္ဂိုလ်များပေါ့ဗျာခေါင်းကဒါနတရားသီလတရားလောက်နဲ့ရဟန္တာမဖြစ်ပြီဘူးဗျာသေခါနည်းမှာနော်အဲ့ဒီတော့ ခုလိုဝေဒနာတွေ့တဲ့ခါကျပြီးငါပြားပြီးသားများပြင့်ပြီးဒီကာလမင်းတို့ဒီဤကဲ့သို့ဥပဒနာအလုပ်ကိုလုပ်ပါလားဝေဒနာကြောပါလားဝေဒနာခွာပါလားအနိစ္စတွေ့အောင်ရှားပါလားဒီလိုပုဂ္ဂိုလ်တွေနဲ့မင်းတို့တွေ့အောင်ရှားပြီးဒီကာလသိခဲ့မယ်ဆိုလို့ရှိရင်လေမင်းတို့ကုတုဇဉ်ဖြစ်ကနေသောတာပန်သရဂံအနာဂံလည်းဖြစ်နိုင်ပါလေကွာသဘောကျလား ဇနီးရန်တာလည်းဖြစ်နိုင်ပါတယ်အတက်ကောင်းလို့ရှိရင်နော်ဒါဖြင့်ဘုရားရည်တည်သားရှိမှတရားနာတရားထုတ်သေးရလို့ရှိရင်လေသောတာပန်သရကနာကံရန်တာကြောင့်ဖြစ်နိုင်ပါတယ်လို့သုံးဖြတ်ချက်ချလိုက်ပါတော့သဘောကျကြအင်းဒါဖြင့်ဓမ္မတို့ဘုရားမရှိတယ်မပူနဲ့ပေါ့ဗျာ ဖရာဤတပိသားများဤအကူအညီထောက်ပံ့ဝိပဿနာဆရာအကူအညီတွေနဲ့သိကြမယ်ဆိုလို့ရှိရင်လည်းသောတာပန်သရဂံနာဂံဖြစ်နိုင်တဲ့အာနန္ဒာယေဒါလည်းမမေ့ရင်လည်းလို့ဘုရားကမမှားလားနှစ်ချက်ရှိသွားဘုရားရှိရင်ဘုရားဤနင်းနဲ့တရားနာပြီးသိဖို့ရဘုရားမရှိရင်တော့ဘုရားဤတပိသားတွေတရားကိုနည်းယူပြီးကြလားဝေဒနာခွာရနည်းယူပြီးကြလားနော် ရှုပွားပြီးကြတာသေကြလို့မဟောလာဘူးဒီလိုဆိုတော့လေသောတာပန်သရဂံနာဂံယန္တာဖြစ်နိုင်မယ်သဘောကျဒါဖြင့်ဂရမတို့ဘုရားကလည်းမရှိတာသေချာဘူးဘုရားရဲ့တပည့်သားမီးတွေကလည်းဟောနိုင်တဲ့ပုဂ္ဂိုလ်အဝေးရောက်နေမယ်မဟောနိုင်တဲ့ပုဂ္ဂိုလ်အနည်းရောက်နေမယ်ဆိုလို့ရှိရင်လည်းဒါပရိတ်ကလေးလောက်နဲ့ပြီးရင်ပြီးပေါ့ဒီလိုလဲအချိုးမကြသေးဘူးပေါ့ဗျာကြပါလား မကြသေးဘူးမကြသေးဘူးမကြသေးဘူးတရားဓမ္မတို့သတိထားလိုက်ပါဦးမကြသေးပါဘူးအဲ့တော့ဘုန်းကြီးတရားဓမ္မတွေဘုရားခင်ကိုရမကြီးအောင်မှားပြန်သည်ငါဘုရားလည်းမရှိဘူးကွာငါဘုရားဤသာကောင်းလည်းမတွေ့ကြုံဘူးကွာဒီဝေဒနာတွေဘယ်နှလုံးမလုံးဆိုတော့ဒီလိုရှိတယ်အခုတရားဓမ္မတွေဘုန်းကြီးတို့ရှင်မနာနေတဲ့တရားဓမ္မတွေ ဝေဒနာရှုလိုက်တယ်ဆိုရင်ဝေဒနာကဏပဲတွေ့တာတော့ပြဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့အနိစ္စလေးတွေပဲမြင်ကြဘူးသိကြကြသိကြပါဘူးအင်းသူတို့ကကြော်တာပြီးသားလွှားတာပြီးသားခွာတာပြီးသားဆိုတဲ့အိဗယ်မရောက်ဘူး။ဒါကြောင့်ယခုကနေပြီးဒီကာလဖြစ်ပြတွေ့အောင်ရှာထားပါဆိုတာများမှားလိုက်ကြဗျာ။မှားလိုက်ကြဘူးလားဓမ္မတို့။အမတန်မှားလိုက်တယ်ဆိုတာပေါ်သေးဘူးလား ကောင်းပြီဒါဖြင့်ငါဘုရားမရှိလို့ရှင်ရမင်းတို့ဒီကားလို့ရှင်ယခုကိုနာထားတဲ့တရားရှိတာပဲကွာကိုနာထားတဲ့တရားကိုမင်းတို့ကမင်းတို့ဝေနာခွာတဲ့ဗေဒကာလဖြစ်ပြနေကြလေရှိပွားဗေဒကာလမင်းတို့နေကြမယ်ရှင်ဖြင့်ဖြစ်ပြမြင်မှာပါပဲတဲ့ဖြစ်ပြမြင်တယ်ဆိုတာအိဋ္ဌမြင်သေးဘူးလားဖြစ်ပြမုန်းတာလည်းအိဋ္ဌမုန်းမှမကြဘူး အင်းဖြစ်ပြဆုံးတာတော့အနိစ္စအဆုံးမှမကြဘူးအနိစ္စအဆုံးဘာနိဗ္ဗာန်ရှိတယ်အနိစ္စနိဗ္ဗာန်ရှိတယ်ဆိုတော့အနိစ္စဆုံးရင်အနိစ္စနိဗ္ဗာန်ဟာညာနဲ့အောင်ပြုနိုင်တော့တာပဲပေါ်ကြလားအင်းဒါဖြင့်ဒကာရမတို့ဘုရားမရှိတယ်မပူပါနဲ့ဆရာသမားတွေမရှိတယ်မပူပါနဲ့ကိုယ်ဟာကိုယ်ဝိပဿနာရှိပြီးဝေငါခွာပြီးအနိစ္စရှိသေးရင်လည်း သောတာပန်တရာဂာနာဂံယန္တာဖြစ်နိုင်ပါကြဲ့ပူဇော်များရှိသေးလားဒါဖြင့်တဏ္ဏမဘုရားတရားနာရလို့အထုတ်ဖြစ်လို့သိရင်လေသောတာပန်တရာဂာနာဂံယန္တာဖြစ်နိုင်နိနာမဘုရားဤတိကာများတရားကိုတေဂာနိနာရလို့ကျင့်ရကျင့်ရကျိုးကိုရအထုတ်ရလို့ရှိရင်လေသောတာပန်တရာဂာနာဂံယန္တာဖြစ်နိုင်ပြီပေါ့ဗျာဘယ်သူမှဒီနှစ်ခု ဒီနှုတ်သောပုဂ္ဂိုလ်တို့ကိုဘုန်းကြီးတို့ဓမ္မတွေကမတွေ့တော့ပါဘူးဆိုလို့ရှိရင်ကိုအားထုတ်တဲ့တရားကိုကိုပြန်ပြီးဒီကလာဝေနာခွာတဲ့ပြီးဒီကလာအနိစ္စတွေ့အောင်အနိစ္စမောအောင်အနိစ္စဆုံးအောင်သိနိုင်လို့ကိုယ့်ဟာကိုယ်ဆင်ရင်တည်းလေဘုရားရှိတုန်းကလိုဘုရားရဲ့တိသာတရားနာရတုန်းကလိုပဲကိုယ်သိနေရသိနေသုံးမျိုးအတူတူပဲกว่าရဟန္တာဖြစ်နိုင်တာကြီးပဲ ပေါ်ကြဒါဖြင့်ဓမ္မတို့ဒီပေနည်းအပြင်ဆရာဘုန်းကြီးကနီးပေးလိုက်မပေးလိုက်ပေးလိုက်တော့ဓမ္မတွေကလည်းယခုနောက်ဆုံးပိတင်းသုံးနံပါတ်ဆိုတဲ့နံပါတ်ကိုပြန်မမေ့လိုက်ပါနဲ့ကိုရှုပွားထားတဲ့ဝေဒနာလေးတွေရှုထားတဲ့ပုဂ္ဂိုလ်လည်းဝေဒနာခွာရင်ပါပဲဝေဒနာခွာပြီးဒီကာလအနိစ္စတွေ့အောင်ရှာအနိစ္စမောအောင်ရှု အနိစ္စသုံးအောင်ရှုလို့ရှိရင်လေနိစ္စနိဗ္ဗာန်ဧကံတကယ်ရပါတယ်လို့ဘုရားကမဟောတာဒါပြန်ကိုယ့်ဟာကိုယ်သင်ချမ်းပေရင်လည်းပြီးတာပဲတဲ့ကိစ္စပေတတ်ကြပါဘာလို့များကြီးရှိအင်းဒကာဓမ္မတွေမိဘတွေသူမင်းညာဒကာတွေဖြစ်ပြီးဒကာလာနေတော့ဝတ္ထုပေါင်းသက်သေသာရကအများကြီးဟောနိုင်များတော့လေ အမျိုးမျိုးပုံပုံဥပဒနာဉာဏ်တွေဟောနိုင်များတော့လေမုံဝင်ကိုစပြောအရေးကြီးတာစပြောနေတယ်သဘောပါကြအင်းဒါဖြင့်တဏ္ဏဘကဘုရားတရားနာ၍အာထုတ်သေးရင်လေသောတာပန်တရာကနာကံရဟနာဖြစ်ရည်နိဏဘကဘယ်နဲ့ဆိုကြမလဲဘုရားဤတိသာတရားနာရလို့ ဘုံနာဘကဘယ်လိုဆိုကြမလဲအဲကိုယ့်အကိုတရားအားထုတ်လို့ဝေဒနာခွာပြီးကြောအားထုတ်ခဲ့တော့သောတာပန်တရာဂာနာဂံယန္တာဖြစ်နိုင်ရ၏ရှင်းကြလားဒါဖြင့်ဘုရားတရားနာရလို့လေဒကာရမတို့နာယုံကမပြီးဘူးကိုယ့်အကိုခွာနိုင်မှာ ဘုရားဤဒီကတရားကိုနာယုံနဲ့မပြီးကိုယ့်အကိုဝေငါခွာပြီးအနိစ္စတုအနိစ္စမြန်အနိစ္စမုံအနိစ္စသုံးအောင်ရှုနိုင်မှာဘောလားကိုယ့်အကိုဆင်ញင်တဲ့ပုဂ္ဂိုလ်မှာလည်းဝေဒနာဝေဒနာလို့ဆင်ញင်နေလို့မပြီးဘူးဝေဒနာကြော်ပြီးအနိစ္စတွေ့အောင်ပဲဆင်ញင်နိုင်မှသာလျှင်ဒကာဓမ္မတို့အနိစ္စမြန်အနိစ္စမုံ အနိစ္စအဆုံးလို့ရောက်ပါတော့တယ်လို့မှတ်လို့ရှင်းပါရှင်းမလားသမင်းရရေးကြည့်ကြလားဓမ္မတို့လုံးလုံးရေးကြည့်ကြလားတွေ့ကြကြုံကြရမယ်ကိစ္စကဟုတ်ပါရဲ့လားဒီထက်လွတ်မဲ့ပုဂ္ဂိုလ်များပါကြသေးလားအလွန်ရေးကြည့်မလားကိုင်းတရားဓမ္မတို့လောဒီတဏှာနာနဲ့ထောင်ရင်ဖြင့်သေရပလာမေးရင်လန့်သွားတယ် ညာနာနဲ့ဆောင်လိုက်တဲ့ခါကျတော့ဒကာရမတို့သေတော့ဗလားလို့မေးတော့ဘယ်နဲ့ဖြေကြအဲညာနာတွေဟုတ်ညာနာတွေမို့နော်တဏှာနာနဲ့ဆိုနမိတ်မရှိနေမှာဖြစ်သေတော့ဗလားမေးတယ်ရုပ်ဖြင့်စိတ်ကိုပြတ်သွားတာပဲလို့ဆိုကြဆိုကြလိုက်မယ်သဘောကျဗလားညာနာနဲ့ဆောင်တော့ဒကာရမတွေသေတော့ဗလားလို့မေးတော့ဘယ်နဲ့ဖြေကြဒီလိုရှောက်မှသူက လွတ်မှာလားမလို့ဘူးလားယူလာတာကဝန်းထဲကထွက်တဲ့ကအိုဘေးနဲ့သေဘေးဝန်းထဲမှာယူပြီးလာခဲ့ကြလွတ်ပါမလားဒါကြောင့်အစရှိလာတဲ့ကလွတ်ပြမရှိအောင်ပဲဒကာရမတွေနားလည်မှုရှိအောင်ပြောလာတဲ့အတွက်သေနည်းသုံးမျိုးကိုသင်လိုက်ခြင်းဖြစ်ပါတယ်ရှင်းရလားသေတော့ဗလားသေပါဘူးသောရဏီရကြပြီတကယ်ကျွတ်သေတတ် သေတော့ပြင်နောက်ကရဓမ္မတွေသေတတ်ပါပြီဆိုတော့ဒါဖြင့်ဘုရားလည်းမရှိလို့ဘုရားအံကုန်နေတာဘုရားဤတပိသာရှိညာတော့ကျုံမြင်မှကျုံဆုံမြင်မှဆုံရမှာဖြစ်တယ်သောကြောင့်တော့အံကုန်နေကိုယ့်ဟာကိုယ်ဆင်ခြင်ပြီးသိနိဒာအာကိုကြတော်လို့သုံးနံပါတ်ကိုလက်ကင်ထားလိုက်ပါတော့ဘာလက်ကင်ထား သုံးနံပါတ်သေနီးကပါတဲ့ကိုယ့်အကိုဆင်ញံပြီးသေးရကိုယ့်အကိုအိဋ္ဌမြင်ကိုယ့်အကိုအိဋ္ဌမုံကိုယ့်အကိုအိဋ္ဌဆုံးပြီးဒီကရာသေလိုက်စမ်းပါလို့ပြောလိုက်တာအဲဒီလိုသေလိုက်လို့ရှင်သေတာနဲ့ရဟန္တာဖြစ်တာနဲ့ကြပြိုင်တယ်လို့ခေါ်လိုက်သဘောကျပါလားအဲဒါကြောင့်ဒကာဓမ္မတွေ အလွန်ရည်ကြည့်တဲ့စကားကိုဆရာဘုန်းကြီးသုံးခေါမှာတဲ့နဲ့ကတခေါကိုဖြင့်အမိယူလိုက်ပါလို့ပြောလိုက်ပါတယ်တခေါအမိယူလိုက်ပါဆိုတာဘာပါလဲကိုယ့်ဟာကိုယ်ဝေဒနာကြော်ပြီးအနိစ္စတွေ့ပြီးဆင်ញံသေးလိုက်သမ်းပါလို့ပြောလိုက်ပါတယ်သုံးခေါတခေါယူရလိမ့်မလားသဘောကျ gain ဒါဖြင့်တခေါကိုယူလိုက်ကြလို့ရှိရင်လည်း မီးလောင်မှရေးပြတော့ရေးပြတာနဲ့အိမ်ပြောင်နေမယ်သဘောကျလားမီးလောင်မှရေးပြနေတော့ရေးပြရင်အိမ်ပြောင်နေမင်းမလောင်ငင်ကရေးပြတော့အိမ်ပြန်ရပါလိမ့်မယ်သဘောကျဒါပြန်မင်းမလောင်ငင်ကရေးပြပြဆိုတော့ဒကာရမတို့ ခုနောက်ဟောမဲ့တရားကသေကံကြီးအနိစ္စကိုသူရှာမနေအောင်ဝေဒနာတောင်ဖွာမနေရအောင်ခုကအနိစ္စရှာထားပါတော့မယ်ဆိုမိမရငင်ကရေရှာတာပေါ့ဗျာဂိုင်းဒါဖြင့်ဒကာဓမ္မတို့ဥပဝါဏယံလေးကတန်ဋိဋ္ဌိကောဟောတာကိုတန်ဋိဋ္ဌိကဂုံနဲ့ပဲခင်ဗျားတို့ယနေ့မိမလငင်ကရေရာနည်းကိုပြောပါတော့ပဲ ရှင်ဗျာတဲ့ဘုရားခင်ကိုရမကြီးမေးတဲ့ဥပဝါဏဆိုတဲ့ယံကသန္တိတိကောသန္တိတိကောတိဗန္တိဝုစတိကိတ္တဝတ္တလူကောဝိကေသန္တိတိကောတိဝုစတိအရှင်ဗျာလောကကြီးမှာသန္တိတိကောသန္တိတိကောလို့တည်ရွတ်ကြဖတ်ကြတယ်ဗျာအဲ့ဒီသန္တိတိကဆိုတာတပည့်တော်ရှင်းရှင်းလင်းလင်းအမိန့်ရှိပေးပါဗျာလို့ဥပဝါဏယံကလျှောက်လို့ မင်းမလာငင်ရေးရှာသလိုပန္ဒိတိကနဲ့ရှာရှာပန္ဒိတိကောတိတာမန်ပပိကဘောဆိုတော့ဒကာရမကိုယ်တိုင်မြန်ကြည့်နိုင်ဖို့အရေးကြီးကိုယ်တိုင်မြန်ကြည့်နိုင်ဖို့အရေးကြီးတယ်ဘာအရေးကြီးပါလဲဒါဖြင့်ဒကာရမကိုယ်တိုင်မြန်ကြည့်ဆိုလို့ရှိရင်ဖြင့်ကိုယ်ကိုယ်တိုင်မှာရှိလို့ရှိရင်ကိုယ်ကိုယ်တိုင်မြင်ရမှာပဲကိုယ်ကိုယ်တိုင်ရှိရင်ဖြင့် ကိုယ်ကိုယ်တိုင်မြင်ရမှာပေါ့ဗျာကိုယ်ကိုယ်တိုင်ရှိရင်ဖြင့်ကိုယ်ကိုယ်တိုင်မြင်ရမှာပဲလို့ဆိုတော့ဘုရားသခင်ကိုရမေကြီးကဟောကြားကြတယ်ဘုရားသခင်ကိုရမေကြီးကသုံးမရှာတယ်ဟောရှာတယ်ဓမ္မရတာလေးလေးနဲ့လည်းမှတ်လိုက်သမ်းပါဦးဝိပဿနာလို့ခொနဲ့ကတရားနဲ့ဆက်မိအောင်လို့တန်ဋိဋ္ဌိကဂုံကိုထုတ်လာပါတယ်တန်ရုပ်ပါဠိတော်လို့မှတ်လိုက်ပါတော့ သံယုတ်ပါဠိတော်မှာဥပဝါဏယံကိုဘုရားဥပဝါဏယံကဘုရားကိုရောက်တဲ့အတွက်သံဒိဋ္ဌိကဖြေလိုက်တော့ကွာတဲ့လွယ်ပါတယ်ကွာသံဒိဋ္ဌိကဆိုတာဒကာရမတို့သံဒိဋ္ဌိကောဆိုတာကိုယ်တိုင်မြင်အောင်ကြည့်ပါလို့ပြောတယ်သံဒိဋ္ဌိကောဆိုတာဘာပါလိမ့်ကိုယ်တိုင်မြင်အောင်ကြည့်ပါလို့ပြောတယ်သံဒိဋ္ဌိကောဆိုတာဘာပါလိမ့်စဉ်းစားပါစဉ်းစားပါပါတဲ့ ကိုယ်တိုင်မြန်ကြည့်ရမှာနော်ဂိုင်းဒါဖြင့်ဒကာဓမ္မတို့ကိုယ်တိုင်မြန်ကြည့်တဲ့အခါကျလို့ရှိရင်ဖြင့်ခွန်းနှံကခိုင်စားကဒကာဓမ္မတွေမညောင်းမညာပါဘူးတဲ့အခုတဏှာကြီးပြည့်သွားတဏှာကြီးပြည့်သွားတော့ဒကာဓမ္မတွေအောက်ပိုင်းကအပူဒုက္ခဝေဒနာဒုက္ခစိတ်ဒုက္ခတောကာဝဉ္ဉ္စိတ်ကလေးတွေမပေါ်လာဘူးဒုက္ခဝေဒနာမပေါ်လာဘူး အင်းဒကာရမတို့ဒုက္ခဝေဒနာပေါ်လာတာကိုခမည်းတော်ဒီကားလို့ရှင်ဖြင့်ကိုယ်တိုင်ကြည့်လိုက်ပါနော်ဒါဒုက္ခဝေဒနာလို့မသိဘူးလားသိပါဘူးအဲဒီမှတ်တာကြီးတဲ့စိတ်ကလေးလေးပေါ်ပါရောဒုက္ခဝေဒနာကချုပ်သွားကြီးတဲ့စိတ်ပေါ်တော့မကြည့်ဘဲနေတုန်းကတော့ဒီနေရာနာတယ်ပေါ့ဗျာအဲနာတဲ့နေရာကိုကိုယ်တိုင်ကြည့်လိုက်တဲ့အခါကျတော့ရှင်းပြန်ဒကာရမတို့ နာတာလေးရှိသေးလားမရှိဘူး။အင်းဒီမရှိတာလေးဒီကားလို့ဆိုလို့ရှိရင်ဖြင့်ဒကာရမတို့မရှိတာကိုသိတာကနောက်ကလိုက်လိုက်ပြီးနဲ့တပြန်နေတယ်မရှိတာကအနိစ္စသွားတယ်။သိတာကဒါဖြင့်ဒကာရမတို့မက္ကရိဟုသောကိုယ်တိုင်ဉာဏ်နဲ့မရှိတာကိုယ်တိုင်မမြင်ရဘူး။ဘာမြင်ရပါလဲ။မရှိတာကိုယ်တိုင်မြင်ရ အဲဒါဖြင့်သူများပြောလားကိုယ်တိုင်များကိုယ်တဏ္ဍာဖြစ်တဲ့ဝေဒနာလေးနိရောဓဆိုတဲ့ချုပ်မှုကလေးကိုဒကာဓမ္မတို့သူများပြောလားကိုယ်တိုင်များဒါဖြင့်တန်ဋိဋ္ဌိကောသာမန်ပတိတာကောကိုယ်တိုင်မြင်အောင်ရှုရမယ်သဘောကျအင်းဘယ်လိုရှုရမှာပါလဲကိုယ်တိုင်မြင်အောင်ရှုရမယ်ဆိုတာဓမ္မတွေ ကိုယ်တိုင်ဉာဏ်ရှိရမယ်ဆိုတဲ့ဥစ္စာဒီတဲ့ဒကာရမတို့မှတ်လိုက်စမ်းပါဝေဒနာလေးပေါ်လာတယ်ဒီနေရာစိုက်ကြည့်လိုက်ဒီနဲ့တပြိုင်တည်းထဲညာနဲ့စိုက်ကြည့်လိုက်ဒီနဲ့တပြိုင်တည်းထဲဝေဒနာလေးကညာရောက်လာတဲ့အချိန်ဝေဒနာကချုပ်ပြီးသားဖြစ်နေတယ်ဖြစ်ဘူးလားဖြစ်တော့အဲဒါလေးကမရှိဘူးဆိုတာလေးကိုညာကမသိဘူးလားသိတဲ့ညာဒီသံဒိဋ္ဌိကော ပြီးရင်ညာပါဆိုကြအင်းဒါသူများပြောလားကိုယ်တိုင်မြင်တာဘာလဲမြင်ပါလဲဆိုတော့ခုနဲ့ငါရှိနေတာလေမရှိဘူးလို့ကိုယ်တိုင်မြင်လိုက်ဘယ်လိုမြင်လိုက်ပါလဲအဲခုနကဖြစ်နေတာလေးကအခုမရှိတော့ပါလားလို့မသိဘူးလားဒါဖြင့်မရှိတာဒီကားလို့ဆိုလို့ချင်းကိုယ်တိုင်မြင်စရာတရား သိတာဒီကားလို့ဆိုရင်ကိုယ်တိုင်မြင်တဲ့တရားသဘောပါမရှိတာကကိုယ်တိုင်မြင်စရာတရားသိတာကကိုယ်တိုင်မြင်တဲ့တရားသဘောကျမရှိတာကဗါတဲ့ကိုယ်တိုင်မြင်စရာတရားသိတာကကိုယ်တိုင်မြင်တဲ့တရားသဘောကျမရှိတာကဗါတဲ့ သိတာကအဲကိုယ်တိုင်မြင်လိုက်တော့တန်ဋိဋ္ဌိကောသာမန်ပတိတာကောကိုယ်တိုင်ကိုယ်ကမရှိတာသိလိုက်ပါတယ်သဘောကျဒါဖြင့်တန်ဋိဋ္ဌိကောဆိုတာမရှိတာကိုကိုယ်တိုင်သိအောင်လို့တန်ဋိဋ္ဌိကောဆိုတာဘာပါလဲရှိရကမရှိတာကိုကိုယ်တိုင်မြင်အောင်လုပ်ပါတဲ့သဘောကျလားတန်ဋိဋ္ဌိကောဆိုတာဘာပါလဲ သရိထသရိထအမတမှန်တဲ့တရားသန္တိတိကောဆိုတာဘာပါလဲအဲရှိရကပြက်သွားတဲ့တရားတွေကိုအော်ပြက်သွားဖို့လို့ကိုယ်တိုင်မသိရဘူးအဲ့ဒါဘာခေါ်ရမလဲသန္တိတိကောသဘောပါအင်းသန္တိတိကောဆိုတာဒကာရမတွေ နေရာလေးပါလေးပြင်ကြတဲ့ခါကြလို့ရှိရင်လည်းဘယ်နဲ့ကြောင့်ပြင်ပါလိမ့်မလို့လို့မေးတဲ့ခါကြတော့ဒီနေရာမှာတပည့်တော်အပူလုံးလို့အိုက်လုံးလို့နာလုံးလို့ကြိုက်လုံးလို့ခဲလုံးလို့ပြောင်းလိုက်ရပါတယ်ခရားလို့မဆိုနိုင်ဘူးလားပြောင်းလိုက်တော့ရှိသေးရဲ့အဲရှိရကမရှိတဲ့တရားတွေမရှိဘူးလို့သိတာဒီပန္ဒိတိကောသဘောကျပန္ဒိတိကောဆိုတာဘာပါလဲ ရှိရာကမရှိတာကိုသိတဲ့တရားကိုတန်ဋိဋ္ဌိကတရားရှိရာကမရှိတာကိုသိရင်ဘာခေါ်ကြတန်ဋိဋ္ဌိကောလို့လားဆိုလိုက်ပါတော့ရှိရာကမရှိတာသိရင်ရှိရာကမရှိတာသိရင်ရှိရာကမရှိတာသိရင်ပြောကြစမ်းမအောင်ပါလေသိပါပါဆိုပါအောင်သုံးပါ ရှိရကမရှိတာသိရင်ပါလေဒါဖြင့်ဒကာဓမ္မတို့ခန္ဓာကိုယ်ထဲမှာရှိပြီးတော့ကြပြက်သွားတဲ့တရားကြီးပဲဒီကိုယ်လုံးမရှိဘူးအဲ့တော့ဘယ်စိတ်ပေါ်ပေါ်ရှိရကမရှိတာသိပြီးတာပဲဘယ်ဝေဒနာပေါ်ပေါ်ဘယ်ရုပ်ပေါ်ပေါ်ရှိရကမရှိရသိရင်ဘာခေါ်ကြဩတန်ဒိဋ္ဌိကောကောင်းကောင်းရှင်းရပါ ဒါပေမဲ့အခုအခါကတန်ဋိဋ္ဌိကဖြစ်အောင်လှုပ်သွားတော့သေကံကြီးကြတယ်ဒီတန်ဋိဋ္ဌိကကပြောင်းပါလားအဲ့ဒါကြောင့်မိမလာမင်းကရေချာထားပါဆိုတဲ့တရားကိုဒကာကျွဲတို့ဒကာရဲတို့ဒကာတိုက်တို့ဟောရဗျာဥလာဘူးမဟောရဘူးချာတတ်ကြအဲတန်ဋိဋ္ဌိကိုဖြစ်အောင်ဘယ်လိုလုပ်ကြပါမလဲ အဲစားကျင်တဲ့စိတ်ကလေးပေါ်လာတယ်ဓမ္မတို့စားကျင်တဲ့စိတ်ကလေးရှိမနေဘူးလားအင်းကြောရကြကြတော့စားကျင်တဲ့စိတ်ကလေးဒီကားလို့ရှင်ပြန်ဟိုကိစ္စရှိလို့စကားပြောလိုက်တော့ရှိသေးတယ်အဲ့တော့သူ့ဘာခေါ်ကြပါလဲအဲပြက်သွားပေါ့ပြက်သွားပေါ့လို့မသိဘူးလားအဲပြက်သွားပေါ့ပြက်သွားပေါ့လို့သိတာဒီသံဒိဋ္ဌိကောသဘောကျအင်းသံဒိဋ္ဌိကောကောင်းကောင်းရှင်းနာပါလား အမတန်ကိုတရားဓမ္မတွေစဉ်းစားမှဩဒီဥစ္စာခက်တာလည်းမဟုတ်ဘဲနဲ့တို့ဒီကားလို့ရှင်ဖြင့်ကိုယ်တိုင်မမြင်လိုက်ရတာဒီဆရာတော်မကောင်နင်းကမရလို့ပဲလို့ဆိုတာမှတ်လိုက်ပါတော့အခုတော့ဖြင့်ဘယ်တရားလေးပေါ်ပေါ်ရှိရှိကြတယ်မရှိဘူးဆိုတာတွေးလိုက်ရင်ဘယ်လိုတွေးမိမှထင်တော့ဒီလိုမဆိုနဲ့ ဘယ်တရားပေါ်ပေါ်တရားဓမ္မတို့တွေးလိုက်ရင်ရှိမရှိမရှိတာကိုမသိရဘူးလားသိရင်ပါခေါ်ကြအေးတရားတိုက်မိပြီဒီလိုဆိုလို့ရှိရင်မိသေးဘူးလားဘယ်တရားပေါ်ပေါ်ရှိမရှိတွေးလိုက်စမ်းမရှိတာမသိဘူးလားမရှိတာကအနေစာသိတာကမဲ့ကအဲ့ဒီမဲ့ကဟာသံဒိဋ္ဌိကောဒီမဲ့ကဘာခေါ်ရ အဲ့ဒါညာဘယ်နေရာညာတရားရှာရပါမလို့ဒီလိုသိကြီးဟိုမှလည်းသိကံကြီးပြီတရားရှာရတာခက်လိုက်ကြလို့ညာကြီးလုံးထုတ်လို့ရှင်းပြီးကြောင်လောင်ကန်းလို့ပြောရမဆိုနိုင်ဘူးလားအဲဆိုနိုင်တဲ့တရားဓမ္မတွေဘယ်တရားပေါ်လာလားရှိမရှိတွေးဦးပဲတွေးတဲ့စိတ်လာရင်မူလဖြစ်တဲ့စိတ်ရှိသေးရဲ့ဒါဖြင့်တင့်မှာဖြစ်ပြက်နှစ်မှာမဲ့ တက်မှာမြင့်မှာအဲ့ဒီမဲ့ဟာတန်လေးဒီကောတက်မှာမြင့်မှာအဲ့ဒါဘာခေါ်ရအဲရှေ့ကဖြစ်ပြက်နောက်ကမဲ့နောက်ကမဲ့ဘာခေါ်ကြရှင်းဒါဖြင့်ဒကာရမတွေနာစိတ်ကူးပဲများနေတဲ့ချိန်ပါလေအဲ့ဒီကူးတဲ့စိတ်ကလေးရှိမရှိတွေးစားဒါမရှိတာကဘာဆိုရအနိစ္စ သိတာကအဲ့ဒီမက်ကကိုပါဆိုမယ်အဲတန်လေးကြီးကောတဲ့အဲ့ဒီမက်နဲ့တတိတော်မရှိတာကိုယ်တိုင်မြင်ပါတယ်ခရားလို့ဆိုရရောက်ပါဒါကြောင့်သိမိပါလားအမှန်တန်မိပါတယ်ဒကာဓမ္မတို့ပဋိစ္စသမုပ္ပါခလေးများပြတ်ကြလားလို့မဲတဲ့ခါကျတော့သတိထားလိုက်စမ်းသတိထားလိုက်စမ်းရေပောက်ချင်တဲ့စိတ်ကလေးပေါ်လာရှိမရှိတွေးလိုက်စမ်းဗျာ ဒါပြန်မကြည့်တာကသိတာအဲ့ဒီမဲ့ကဘာဆိုရဟုတ်ကဲ့လားကိုယ်တိုင်မြင်တာဟုတ်ပါလားခဏရေသောက်ဆင်တဲ့စိတ်ကလေးရှိသေးရဲ့မရှိတာမသိဘူးလားဒါမရှိတာကိုသိတာလဲကိုကိုယ်တိုင်သိပါတယ်မရှိကြောင်းကိုသဘောကျသူများပြောတာကိုကိုယ်တိုင်မရှိကြောင်းသိတာလားအဲကိုကိုယ်တိုင်မရှိကြောင်းသိတော့ဗါတဲ့ဖခင်က သံဒိဋ္ဌိကောကိုယ်တိုင်မြင်ပါလေကွာလည်းမရှိတာကိုဟာတခါကျသေပြောတဲ့တရားပါရရဲ့သားနဲ့ကျွတ်ဥပဒနာမလုပ်တတ်လို့ခက်ဘယ်နဲ့ကြောင့်ခက်နေကြပါလဲရတော့ရပါရဲ့ဥပဒနာကအသုံးမချတယ်လို့ခက်တရားဓမ္မတွေတဲ့ကပန်ဒိဋ္ဌိကောဆိုတာရေကိုယ်တဏ္ဏဖြစ်တဲ့စိတ်ရှိမရှိသိရင်တန်ဒိဋ္ဌိကဖြစ်ပါတယ် ကိုယ်တဏ္ဍာဖြစ်တဲ့စိတ်ကိုမရှိတာသိရင်ကိုယ်တဏ္ဍာဖြစ်တဲ့စိတ်ကိုမရှိတာသိရင်ပါလေသိသေးချာချာပတ်စမ်းပါလေဓမ္မလေကိုယ်တဏ္ဍာဖြစ်တဲ့စိတ်ကလေးကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ပြက်တိုင်းပြက်တိုင်းနောက်ကအသိလိုက်နေမယ်ဆိုရင်ဘာဖြစ်ကြပါလိမ့်ရှင်းကြပါအဲနာရေးကြည့်နေပါလား အမတန်ရေးကြီးလို့သံဃိတိကောဘုရားခင်ကိုရမကြီးဟောတာပေါ့ဥပဟာဝနာကမေးလို့နော်အကယ်၍တရားဓမ္မရဲ့ရေပေါက်ခြင်းတဲ့စိတ်ကလေးရှိမရှိမတွေးတော့ပါဘူးဆရာဘုန်းကြီးစကားလည်းနားမထောင်သံဃိတိကောဆိုတဲ့ဥစ္စာလည်းအလုံးမလုံးဆိုတော့ရေပေါက်ခြင်းတယ်ဆိုတာကသနာမတော့ရမနေနိုင်ဘူးလို့ဆက်မသွားဘူးလားအဲ့ဒါပါပါလေ ငါငါသွားတော့မယ်ဆိုရဲငါငါသွားတော့မယ်လို့ဗဇက်ကလည်းပြောခြေတော့ကလည်းလှမ်းဆိုတော့ကာယကံဝစီကံဆိုတဲ့ကာမဘဝဖြစ်ဒါဖြင့်တောက်ချင်တာကတဏှာဟုတ်လားမတော့မနေနိုင်တာကကာယကံဝစီကံနဲ့သွားတာကကာမဘောဘဝဖြစ်เสียခလောက်ကြောက်เสียကောင်းတယ်ဆိုတာပေါ်လားအဲ့တော့ဓမ္မတို့တန်ဋိဋ္ဌိကောမလို့ရင် ပရိစ္ဆသမုပ္ပါသံဃာစိတ်ဟာကြီးလေပါရော့တယ်ဗျာရေတောက်ခြင်းတဲ့စိတ်ကလေးတရားဓမ္မတွေကရှိမရှိမတွေးတော့ဘူးတန်ဋိဋ္ဌိကဖြစ်အောင်မလုပ်တော့ဘူးဆိုပါတော့ဗျာမလုပ်တော့ရေတောက်ခြင်းကဘာပါလဲမတော့ရမနေနိုင်အောင်ဖြစ်လာတာကကာယကံနဲ့သွားပြီးဝစီကံနဲ့ပြောသွားတာကသဘောကျလားကာမဘဝဖြစ်เสีย ဇာတိဇာတိဖြစ်เสียဇေယမရဏဆိုတော့မသွားသေးဘူးလားအမှန်တန်ကြောက်เสียမကောင်းဘူးလားဒါဘယ်နဲ့ကြောင့်ဒီလိုပြိဿသမုပ္ပါဒ်ကြီးတန်လျာကူးသွားပါလိမ့်မလို့ဇာတိဆိုတော့ဟိုဘက်ရောက်မသွားသေးဘူးလားဇေယမရဏဆိုတော့ဟိုဘက်ပေဘောမဝင်သေးဘူးလားအနာကပေဘောဝင်ရသဘောကျအဲ့ဒါဘယ်နဲ့ကြောင့် သံ္ဍရာချက်ပါလိမ့်မလဲလို့မေခွန်းထုတ်လို့ရှိရင်သံဒိဋ္ဌိကောမလုံးမိလို့ခရားအင်းသံ္ဍရာဆက်တာဘယ်နဲ့ကြောင့်ရှင်းမလားဘာမလုံးမိလို့ပါလဲဩတရားဓမ္မတွေပါဠိတွေရရတာနဲ့အသုံးမကျတဲ့တန်နဲ့သံဃာခရီးတဲ့ဖြစ်ရနာဣတာဗျာမနာဘူးလား ခါကျရင်လက်သေးလည်းကိုကောင်းတယ်ပါရီလည်းရတာနဲ့တံမြာတိုင်းကြောက်တွန်းပြီးသေဝဲတွေနှွှဲနေရတာဘလို့ဆိုးွားဒါဘာမလုပ်တတ်လို့ပါလဲဒါပြန်သံသိတိကိုလုပ်တတ်လို့ရှိရင်ဒကာရမတို့ပြိဿသမုပ္ပါဘယ်နဲ့နေတော့သင်္သာရီရေတောက်ခြင်းနဲ့စိတ်ကလေးရှိမရှိတွေးသားဟမ်မရှိတော့ရေတောက်ခြင်းနဲ့စိတ်ရှိသေးရဲ့မရှိတာသိတာ ဟောမက်ကကိုပါခေါ်ကြမယ်ဟောတန်လေးဒီကောမက်ကနဲ့ကိုယ်တိုင်မမြင်လိုက်ဘူးလားမြင်လိုက်တော့တရားဓမ္မတို့တဏှာတဏှာမဟုတ်တော့ပါဘူးအနိစ္စဖြစ်အနိစ္စဖြစ်သွားတော့ဥပါဒံခြေစုပြုသေးရဲ့ဥပါဒံမှခြေစုမပြုတော့ကာမဘဝဆိုတဲ့ကာယကံဝစီကံလာသေးကာယကံဝစီကံမှမလာလို့ချင်းကာမဘဝဖြစ်เสียဇာတိကရော ဓာတိမှမလာနိုင်တဲ့အိုသေးကြီးထားပြီးနောက်တစ်ခါနေရအောင်မှလာအမလေးဖုတ်တန်လိုက်တဲ့ဖြည့်ခြင်းတန်ဋိဋ္ဌိကောအဖို့တားလိုက်တဲ့သံလေးထိကဒကာဓမ္မတွေပြောပြကုန်မရှိတော့ဘူးပေတိဖြာဖြာနာကြတော့မှဒကာဓမ္မတွေဒါအိမ်ကြတော့လှုပ်ကြည့်လမ်းသွားကြည့်တော့လှုပ်ကြည့်တာပေါ့အင်းနင်းလိုက်တဲ့အခါဝေဒနာလေးပေါ်တယ်ကြွတော့ဒီဝေဒနာလေးရှိမရှိတွေးလိုက်တဲ့အခါကြွတော့ရှိသေးတယ် မရှိရင်သန္တိကဖြစ်တာပဲအနိစ္စမက်ကဖြစ်သွားတာပဲမဖြစ်ဘူးလားဗျအင်းဒါပြန်ဒကာရမတွေသန္တိကောတလုံးကြောက်ရေးကြည့်တော့ဒကာတိုက်တို့ဒကာကျွယ်တို့ဒကာအေးတို့သန္တိကောဘယ်လောက်ရေးကြည့်တော့ဒါပြန်ခမည်းတော်သံဃာရှည်ခဲ့တာပေါ်လားအင်းဘာကြောင့်ရှည်ပါလဲသန္တိကောသဘိမောက်ခဲ့လို့ ရှင်းမလားဘာသပိတ်မောက်ခဲ့ပါလဲအေးတချို့ဆရာတော်တွေကတဏှိတိကောဆိုတာကိုနိဗ္ဗာန်ကိုရေးကြတန်ရုပ်ပါဠိတော်မှာဘုရားသခင်ကိုရမကြီးကတန်ဋိဋ္ဌိကောဆိုတာကိုယ်တဏ္ဍာဖြစ်တဲ့လောဘဒေါသမောဟကုသိုလ်တွေကိုရှိမရှိတွေးတာတန်ဋိဋ္ဌိကာကွာတယ်။ဘုရားကအထွတ်ဆုံးနိဗ္ဗာန်မက္ကပစ္စည်းကိုဟောတာဒါကပုဂ္ဂိုလ်တွေဝိပဿနာရှိဖို့ဟောတဲ့တန်ဋိဋ္ဌိကာလို့မှတ်လိုက်။ဘာလို့ဟုတ်တယ် သိပြောပါပြီဒီတရားငါရကဓမ္မတွေသိပြောလားသိပြောပါဘူးမလုတ်တတ်ကြအောင်သိပါပါဘူးအဲကိုယ်တဏ္ဍာစိတ်ကလေးပေါ်ရင်ဘယ်စိတ်ပေါ်ပေါ်ဘယ်လိုတွေးရမလဲရှိမရှိတွေးရင်ဘာဖြစ်ပါလဲတန်ဒိဋ္ဌိကောကိုယ်တိုင်ရင်ဖြစ်မှာပဲတဲ့မရှိဘူးမရှိဘူးလို့ဆိုတာကိုယ်တိုင်မသိရဘူးလားဒါကြွယ်သိညာခက်နေသလားမလုတ်ပြမှာဆိုရင်လည်း မခက်တာဆရာဘုန်းကြီးကပြလို့ရှင်းသွားဒကာဓမ္မတွေကအိမ်ကြတဲ့ခါကျတော့တန်မြာလေကျင်တာလေရေတော့ကျင်တာလည်းမတွေးမတွေးတော့ပြုတ်မကောက်ရမနေနိုင်ဘူးဆိုတဲ့ဥပါဒံကလာရေတော့ကျင်တာကတဏှာမကောက်ရမနေနိုင်တာကဘုရုမယူမပိတ်ပိတ်ပိတ်ကျောဝပြုတ်သွားကောင်းတယ်ဆိုတဲ့ကာယကံဝစီကံမလုပ်ဘူးလားအဲ့ဒါကပါပါလေကာမဘဝဖြစ်စရာဟာတန်လျာကိုကူးသွားတယ် ဇာတိဖြစ်ဖြစ်အဲဟိုဘဝမှာဒီဘဝတော့အိုဘဲတေဘဲမလွတ်သေးဘူးဟိုဘဝအိုဘဲတေဘဲထပ်ပြီးရတော့မယ်လို့ရွယ်ပြီးသားရှူတော့ပြည့်ပြီးသားသွားဖြစ်ဘလောက်များနာတယ်ဆိုတာပေါ်လာကြအင်းဒါကြောင့်ဒကာရမတွေဘုန်းကြီးများနဲ့တွေ့ဆရာကောင်းသမားကောင်းနဲ့တွေ့သာသနာ့ရင်ကျုံဘုန်းကြီးကလည်းကျမ်းကျမ်းမာမာဒကာရမတွေကလည်းကျမ်းကျမ်းမာမာမို့မဲ့ရလိုက်တဲ့ကုသိုလ်ကအကုန်ပါတယ်လို့ဆုံးဖြတ်ချက်ချာ အာမငယ်ကြစမ်းပါနဲ့အာမငယ်ကြစမ်းပါနဲ့မဲ့ရလိုက်တဲ့စိတ်တန်ဋိဋ္ဌိကဂုဏ်နဲ့ပြည့်စုံရင်ဧကံရပါတယ်သဘောကျပါလားတန်ဋိဋ္ဌိကဆိုတာဘာပါလဲကိုယ်ရင်မြင်ဘုရုတဏ္ဍာမြင်ရမှာပါလေအဲကိုယ်တဏ္ဍာဖြစ်တဲ့စိတ်ကလေးရှိမရှိတွေးလိုက်လို့မရှိတာတွေးရင်တန်ဋိဋ္ဌိကောမခေါ်ဘူးလား အဲ့တော့ဒကာရမတို့ဒီသံလိတိကောဆိုတာဒီကားလို့ဆိုလို့ရှိရင်အလွန်ရေးကြီးကြောင်းဖြင့်ဆရာဘုန်းကြီးသုံးလေးကထပ်ပြောလို့သိကြပါပြီသံလိတိကောဆိုတဲ့ဥစ္စာဒီကားလို့ဆိုလို့ရှိရင်ဖြင့်သံလိတိကောကိုတွဲပြလေးတခုဘုန်းကြီးထည့်ပေးကြရတယ်ဟုတ်သံလိတိကောကိုတွဲပြလေးထည့်ပေးလိုက်ပါဦးမယ်ဘာထည့်ပေးမှာပါလဲတွဲပြလေးသတိထားစံဒကာရမတို့ အေဟိပတ္တိကောရွတ်လိုက်စမ်းရွတ်ပါအောင်သုံးကောအေဟိပတ္တိကောအေဟိလာခဲ့ပတ္တရှုပါကျုပ်ရှုစမ်းပါဗျာကျုပ်ရှုစမ်းပါဗျာလို့တရားကခေါ်နေတယ်ဆိုပါလားအေးလာခဲ့ပတ္တရှုပါလာရှုစမ်းပါလာရှုစမ်းပါလို့ဘယ်သူကခေါ်လဲ ဩတရားတွေကခေါ်ရှားပါရဲ့ခမည်းတော်ကကြောပေးနေလို့ခက်နေတာဘယ်နဲ့ကြောင့်ခက်ဟုတ်ပြတရားတော့ကြောဝင်တယ်ခမည်းတော်တရားကြောင့်တရားသဘောအတိုင်းလူဖြစ်လာကြတာခမည်းတော်ဘယ်သူမှဖန်ဆင်းလို့လူဖြစ်တာမဟုတ်ဘူးအဲ့ဒီတရားတော့ကြောပေးမနေနဲ့တရားကခေါ်ရင်သွားပြအောင်သွားပါရိပ်ပြီဗလားအေးပါတဲ့ပတ္တ အေဟိကပါလေလာခဲ့ပတ္တကဘုရားခေါ်ပါလေဒါဖြင့်တရားတိုင်းကခေါ်နေတာကြီးပဲခင်ဗျားတို့ကမရှိဘူးဘာဖြစ်နေလဲကြောပင်းဩကျေးဇူးရင်ကျေးစွတ်တာရေးကြည့်ပါလားပါပါလေကျေးဇူးရင်ကျေးစွတ်ခင်ဗျားတို့လူဘဝရလာတာဘုရားပို့လိုက်တာလားဩပို့ပြီးရင်တော့ သုတဝံပြေပြီးနောက်ညာသူ့လာလှဲ့တောင်ကြည့်ဘူးဆိုတဲ့အိဗယ်မျိုးနဲ့ခမည်းတော်ကနေတာလားမပြောတတ်ဘူးလားအတော်ဆိုးရတယ်ဒကာရမမဆိုးဘူးလားအေဟိကပါတဲ့ပတ္တဘ누구ကခေါ်တာအမေတရားကခေါ်ရတဲ့တောင်မှခမည်းတော်ကမရှိပြဘူးဆိုလို့ရှိရင်ဖြင့်ခမည်းတော်ကျေးဇူးရင်ကျေးစွတ်တာပဲမဆိုးတတ်ဘူးလား ခင်ဗျားတို့အတော်ခက်တဲ့ဒကာရမတွေတဲ့အိပတိကောဆိုတာအိလာကပတ္တရှုပါလို့ပြောရတာနဲ့ရှင်ကြိုက်တော့ခင်ဗျားတို့မှောင်ထဲမှာရှင်ကြိုက်တာတောင်ကြောကြိုက်လို့ရှိရင်ခင်ဗျားတို့စိတ်ကလေးကလက်လက်ကိုညွန်ပြပြီးအဲ့ဒီနေရာဖြောက်ခဲတယ်ဆိုတာတရားကခေါ်လို့သွားတယ်ရှင်ကြိုက်တဲ့ခေါ်ရှင်ကြိုက်တဲ့နေရာခေါ်တော့သွားတယ်အနိစ္စရောက်တဲ့နေရာခေါ်တော့ဖြစ်မှဖြစ်ရလိမ့်မယ်အတော်ဆုံး ဥစ္စာကြီးမဆိုးဘူးလားရှင်ခိုက်တဲ့နေရာကျတော့စမ်းမြသွားလိုက်တယ်လက်ကလေးကမသွားဘူးလားအဲ့ဒါဘုရားခေါ်တာတော့တရားခေါ်တာအဲ့ဒါရှင်ခိုက်တဲ့နေရာတော့သွားတတ်တယ်အနိစ္စရောက်တဲ့နေရာခေါ်တော့ဩမက်ဖို့ရမှာများကြောက်ရှာကြအတိတ်ကဒီမရောက်ဘူးလားဘာကြောက်နေတာလဲအပယ်တကားပိတ်သွားရင်တတိတော်နောက်ထပ်မတော်ရကိုချိုးနေကြီးရဲ့ဒီလိုများဖြစ်နေကြသလားလို့ မပြောတဲ့ဘူးလားပြောတဲ့ခလားခမည်းတော်ဖြစ်စဉ်လေးကိုင်းတာဖြင့်ဒကာဖြင့်ဒကာရမတို့အေဟိကပါတဲ့ပတ်တာအေးလာရှုပါလာရှုပါလို့ဘယ်သူကခေါ်တယ်ကိုင်းဒါဖြင့်တရားကခေါ်လို့ရှိရင်ဖြင့်တန်တိဋ္ဌိကောကလိုက်ပါတော့ကိုယ်တိုင်မြောင်လိုက်ပါမင်းခေါ်တော့ကွာကိုယ်တိုင်မြောင်လိုက်မဟာရှင်းမလားအိပတိကခေါ်သမား ဗန္ဓိတိကကရှုသမားဘယ်လိုလုပ်ကြမလဲအေပါတိခေါ်တဲ့စီတို့ဗန္ဓိတိကကလိုက်ပါသတိထားစမ်းပါသတိထားစမ်းပါဒီနှလုံးနဲ့ဒီနေ့တရားပွဲပြီးမှကြကြသတိထားစမ်းပါအေပါတိကောကပါတဲ့ခေါ်သမားကျုပ်စီလာခဲ့ကျုပ်စီလာခဲ့မခေါ်ဘူးလားဗန္ဓိတိကောကဘာလို့ပါသူခေါ်လို့စီလိုက်ရလိုက်ရှုရ ကိုယ်ရင်မြင်အောင်လိုက်ရှိပါသဘောကျလားဗန္နာအိပတိကောကဘာတော့ခေါ်သမားဗန္နိတိကောကလိုက်ရှိသမားပြန်ပြောစမ်းအိပတိကောကခေါ်တယ်တရားပဲနော်ဗန္နိတိကောကဘာလို့အောင်လိုက်ရှိတယ်တရားနဲ့လိုက်ညာနဲ့လိုက်ရှိအောင်ဒါဖြင့်ခေါ်သမားနဲ့ရှုသမားပေါင်းမိလို့ရှိရင်ခမရတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့ သေးသေးချာချာခမရတို့နိဗ္ဗာန်ရောက်ပါလေခေါ်မှာကအခုကအနိစ္စကခေါ်ဒုက္ခကခေါ်အနတ္တကခေါ်မှာဘူးကြနောက်ကြတော့အနိစ္စဒုက္ခအနတ္တဆုံးသွားတော့ခေါ်သမားကနိဗ္ဗာန်လာဖြစ်တယ်ရှင်းမလားဥဒ္ဒင်ဒါမှတ်စမ်းဘလောက်ရေးကြည့်လို့အခုတော့ပြန်ခေါ်သမားကအနိစ္စကခေါ်လိုက်ဒုက္ခကခေါ်လိုက်မခေါ်ဘူးလားအနတ္တကခေါ်လိုက် နောက်ကြတော့အနိစ္စဒုက္ခအနတ္တတွေကဆုံးမသွားဘူးလားအဲဆုံးသွားတော့ဘယ်သူကခေါ်မယ်ထင်လဲနိဗ္ဗာန်ကခေါ်မယ်ဆိုတော့မသေးကြဘူးလားဟာတကကြွတဲ့ဖုတ္တမှာအခုတော့ပြန်အိဋ္ဌာကခေါ်လိုက်ဒုက္ခကအနတ္တကနောက်ကြတော့အိဋ္ဌာလည်းချုပ်ဒုက္ခလည်းချုပ်အနတ္တလည်းချုပ်သွားတော့ဘယ်သူကခေါ်ဟောအိဋ္ဌာအဆုံးမှာနိဗ္ဗာန်ဒုက္ခအဆုံးမှာဒုက္ခနိဗ္ဗာန်အနတ္တအဆုံးမှာအနတ္တနိဗ္ဗာန် အဲ့ဒါတွေကမခေါ်ပေဘူးလားဒါဖြင့်ပန္နိတိကောကခေါ်သမာဟုတ်လားအိပတိကောကခေါ်သမာပန္နိတိကောကလိုက်ရှုသမာသဘောကျအိပတိကောကပန္နိတိကောကလိုက်ရှုသမာမမေ့နဲ့တော့ဒီတရားကိုအိပတိကောကပန္နိတိကောကအဲ့ဒီ ခေါ်သမားနဲ့ရှုသမားကတွဲနေမယ်ဆိုရင်ဖြင့်ဒကာကျွဲတို့စံရင်တို့ဒကာအေးတို့ပြိဿသမုပ္ပါပြတ်မပြတ်ကိုယ်တိုင်စဉ်းစားအနိစ္စကခေါ်တဲ့စီကိုအနိစ္စဉာဏ်သာလိုက်လို့ရှိရင်ဉာဏ်မဲ့ဖဲမဲ့ဆိုရင်ပြိဿသမုပ္ပါမပြတ်ဘူးလားပြတ်ပြီနဲ့တွင်နေတဲ့တို့တန်လျာဆဲအောင်ပါလားကျေနပ်တည်တဲ့ဘုဒ္ဓမှာဒါဖြင့်ဒီနေ့တရားမှာဒကာရမတို့ဘယ်နှလုံးမှမှာပါလိမ့်မလို့ နှလုံးနဲ့တလုံးကခေါ်သမားကဘယ်ပါလဲအဲလိုက်သမားကလိုက်သမားကသံလေးကြီးကိုကိုယ်တိုင်မြင်အောင်လိုက်တော့ခေါ်သမားကပါလေအိမ်ပါစီကောလေကျုပ်ပြက်နေပြီလာခဲ့ပါကျုပ်ပြက်တဲ့စီကိုရှုစမ်းပါမခေါ်ဘူးအဲ့ဒါကအိမ်ပါစီကောသဘောကျ သန္တိတိကောကအာမင်းပြက်နေကိုယ်တိုင်ကြည့်ပါတော့ဘောဆိုပြီးသမ္မာပပိတာဘောနဲ့ကိုယ်တိုင်လိုက်လိုက်ကိုယ်တိုင်ကြည့်လိုက်တော့အော်မရှိတာမသိရဘူးဒါရင်မရှိတာကအဲကိုယ်တိုင်လိုက်သိတာကအဲဒါကြောင့်ဒိဋ္ဌဓမ္မောဆိုတာကိုယ်တိုင်မြင်ပါတယ်ပေါ်လာကြသေပြောသေးဘူးလို့တခါအေးသေပြောပြီသေပြောပြီနှလုံးထဲနဲ့နိဗ္ဗာန်ရောက်တဲ့ ဒီနှလုံးထဲနဲ့နိဗ္ဗာန်ရောက်တယ်ဆိုတာဒကာဓမ္မတွေရှင်းမလားသိဘုဒ္ဓံလုံးလို့ပြောနေပါတယ်ကိုင်းဒကာဓမ္မတွေရှင်း납ဗလားကောင်းပြီဒါဖြင့်ဒကာဓမ္မတို့ဓမင်းစားခြင်းနဲ့စိတ်ကလေးပေါ်လာပြီဟုတ်လားနောက်ကနေသံလေးဒီကောင်းနဲ့လိုက်လိုက်စမ်းရှိသေးရဲ့မရှိတော့ဒီလိုက်လိုက်တော့ကို ခင်ဗျားတို့ကလိုက်ချင်လို့လိုက်တာလားဟိုးကိုကခေါ်နေတာမရှိတဲ့တရားတွေကခေါ်နေဘူးလားကျုပ်သေးပါပြီလာကြည့်ပါဦးကျုပ်သေးပါပြီလာကြည့်ပါအောင်ဆိုတော့ကျုပ်သေးပါပြီလာကြည့်ပါအောင်ဆိုတာအိပတိကော။သာနိတိကောကလည်းကဲလာခဲ့မယ်ဆိုပြီးကြည့်လိုက်တော့အသေးမတွေ့ရဘူး။ဒါဖြင့်သေတာကအိစ္စာတွေ့တဲ့ဉာဏ်ကဉာဏ်ကမဲ့ကသို့သဖြင့်ဒကာရမတို့ လောဘသေးလို့နောက်ကလိုက်ကြည့်ပြန်လဲသေးတာကအိဋ္ဌာဟုတ်လားလိုက်ကြည့်တာကဒီလိုဆိုတော့ဥပါဒံဘဝဇာတိဇရာမရဏမပြတ်ဘူးကဲဒေါသတွေဖြစ်တယ်ဒကာဓမ္မတွေကသားတွေသမီးတွေပုံမှာဒေါသတွေရှိမရှိတွေးကြံဒါပြန်မရှိတော့ဘ누구ကခေါ်လို့သွားပါလိမ့်အေးပါတိကောဆိုတဲ့အနိစ္စကမခေါ်ဘူးလားခေါ်တော့ဒကာဓမ္မတွေကသံဃိကောနဲ့မလိုက်ရဘူးလား ဟိုကဲဆိုလဲရတဲ့ခါကျတော့ခေါ်သမားကအနိစ္စလိုက်သမားကခေါ်သမားကလိုက်သမားကဆိုတော့ဒေါသနောက်ကနေမက်ကလိုက်တော့သောကပရိဒီဝဒုက္ခဒေါမနကလိုက်သေးရတာသူမမလိုက်ခဲနဲ့အဝိဇ္ဇာပြည့်စရာအာဘဝသမှုတရားအဝိဇ္ဇာသမှုတရားကိုလိုက်ပါအောင်လားအင်းသံဃာပြပါလားဒကာဓမ္မဒကာကျွေးသိပြောတယ်သိပြောတယ်သိပြောတဲ့တရားငေါ့ အမတန်ရေးကြီးတယ်ဓမ္မတို့နှလုံးသွင်းတယ်တော့မမိဘူးလားအိပတိကောကခေါ်သမားသံဒိဋ္ဌိကောကလိုက်ရှုသမားအိပတိကောကသံဒိဋ္ဌိကောကလိုက်ရှုသမားဆိုတော့ခေါ်သမားကလည်းမပြတ်ခေါ်နေမှာပဲဗန္ဓိတိကတရားကလည်းမပြတ်လိုက်နိုင်လေဆိုရင်ပြိဿသမုပ္ပါဥစ္စာရင်ပြတ်မပြတ်သိချင်ပြတ်ဘူးလား ပြတ်လို့ရှိရင်ပြပရိစ္ဆေသမုပ္ပါပြတ်တဲ့တရားဒီဒုက္ခပြတ်တဲ့တရားဧဝမေတ္တသကေဝလတ္တဒုက္ခခန္ဓာသနိရောဓဟောတိဒုက္ခပြတ်တဲ့တရားဆိုတော့သဘောပါအင်းဒုက္ခပြတ်တဲ့ဆိုတော့ဒုက္ခပြတ်တဲ့ပုဂ္ဂိုလ်ဒီဒုက္ခဆုံးသည်ဒုက္ခသန္တံကရိတိဒုက္ခသဒုက္ခအန္တံဆုံးဖြစ်သောနိဗ္ဗာန်ကရိတိရောက်ရတာသဘောကျကရိတိပါဘူးနိဗ္ဗာန်ရောက်ရတဲ့ဆိုတဲ့ တန်ရုပ်ပါဠိတော်များအရဆိုလို့ရှိရင်ဖြင့်အမှန်အဖို့တန်သွားဘူးလားတန်ပါဘူးဒါကြောင့်တရားဓမ္မတွေနတ်ပြင်ကစပြီးကြလားဒီပရိစ္ဆသမုပ္ပါကို၄နာရီကစပြီးဘုန်းကြီးတွေနဲ့ကြောင်းပေါ်မှာချပြပြီးဖြတ်ပုံရဆက်ပုံရနေတိုင်းစဟောနေမယ်၄နာရီ၄နာရီ၄နာရီစ9နာရီအဆုံးပေါ့အဲ့ဒါလက်တွေ့တရားတွေကြီးပြလိုက်မယ်လက်တွေ့တရားတွေပြမှာဖြစ်နေတော့ကြောင့် အဲတပင်ရေးတွေနောက်ထားပြီးဒါကိုရေးရလို့အဓိကထားပြီးလာကြလို့ရှိရင်ခမည်းတော်အတွက်မှာဖြင့်ဒုက္ခခတ်သိငြိမ်းနေမယ်လို့မှဟာမအားလို့မလာသေးဘူးဆိုရင်မအောင်ခံရတဲ့အပယ်သွားရမှာပဲစိတ်သာချတာငြင်းမနေနဲ့ငြိမ်းပြီလားလာစေခြင်းလို့ပြောတာမဟုတ်ဘူးသနာလို့ပြောတာခမည်းတော်မလာဟောတော်သက်တာပြီငြိမ်းပြီလားရှင်းမလား ဒါပြန်ကဓမ္မတို့ခေါ်ဓမ္မကပါတဲ့လာဓမ္မကအဲတန်သိတိကခေါ်ဓမ္မခေါ်တိုင်းခေါ်တိုင်းလာဓမ္မကကြွားတာရှုနေမယ်ဆိုရင်ဖြင့်ပရိစ္ဆသမောပပြ၍နိဗ္ဗာန်ရမုတ်ချရမည်လို့ဆုံးဖြတ်ချက်ချဘယ်တရားကခေါ်ခေါ်သွားခင်ဗျားတို့သဏ္ဍာန်ပေါ်မှာလဲလောကီတရားကြီးပဲလောကီတရားဟူတွေကလည်းအပြည့်ကြီးပဲအပြည့်ကကြီးခေါ်မှာပဲခေါ်တိုင်းခေါ်တိုင်း ကိုယ်တိုင်သွားကြည့်ပါခေါ်တာကအိဋ္ဌာကြည့်တာကပြတ်တာကတန်တရားရှင်းမလားခေါ်တာကပြတ်တာကရှုတာကရှုတာကမဲ့ကပြတ်တာကပြတ်တရားကပြိဿသမုပ္ပါသဘောကျလားခေါ်သမားကအနိစ္စလိုက်သမားကအင်းပြတ်တာက သံဃာပရိစ္ဆေသမုပ္ပါရှင်းမလားဒါပြန်နိဗ္ဗာန်ရမှရပါရပါဆူတောင်းရအောင်ပါလားကိုယ်တိုင်ပြလိုက်တာကိုယ်တိုင်ပြလို့ရှိမှရမှာဆူတောင်းလို့ရကုန်မရဘူးလို့ဆုံးဖြတ်ချက်ချာ gain ရင်းနဲ့9နာရီထိုးပြီးကြောကြအောင်လို့